ရှုတဲ့အခါမှာအာယုံရလာပြီဆိုလို့ရှိရင်ရောဇင်းကြံရှောင်ရင်းနဲ့ပဲဖြစ်ဖြစ်တခြား area ပုတ်တင်နဲ့ရောရှုလို့ရပါလားဖေ။ရပါတယ်ဒီမှာရတယ်။သူကဟိုစစချင်းတော့နည်းနည်းလေးဟိုစစချင်းသူတော်ကောင်းတွေတော့နည်းနည်းလေးတော့ဟိုခက်ခဲတယ်ပေါ့။တိုးတော့လေ့ကျင့်လို့ရတယ်။ဟိုကျွမ်းကျင်သွားတဲ့သူတော်ကောင်းဖြစ်ခဲ့မယ်။ဇန်သမာဘက်တွေလည်းရသွားပြီဆိုရင်တော့ဦးဇင်းတို့ဝိုင်းလာရင်ပေါ့။ဟိုမှာလမ်းသွားရင်လည်းလမ်းမှာပန်းဝင်လေးတွေတွေ့ အဲပန်းမွန်လေးတွေ့ရလဲပန်းမွန်လေးတွေကောက်ပြီးအဝါရောင်ပန်းမွန်တွေ့ရင်အဝါရောင်ကတိုင်းပွားများအထုတ်လိုက်လို့ရှင်ဒါဇန်ဆိုင်တဲ့အထီတောင်ပွားများလို့ရအဲတော့ဇလိုရင်းကဇင်ညာသွားရင်သွားရင်လာရင်လည်းပဲဒီကမ္မထာတွေကပွားများအထုတ်လို့ရတယ်သို့တော့စစချင်းသူတော်ကောင်းတွေမှာတော့ခက်ခဲတယ်အဲ့အတွက်ကြောင့်လေးကျင့်တော့ယူရတာပေါ့လေးကျင့်ကောင်းလာတယ်ဝတိဘောနိုင်နေလာတယ်ဆိုရင်တော့ဒါကဘလို့အခြေအနေမှာပဲဖြစ်ဖြစ်ဘလို့အာယုံနဲ့ပဲတွေ့ပြီးဒါကမ္မထံအာယုံဖြစ်ပြောင်းပြီးတော့ ကုစုတရားတွေတိုးပွားအောင်ကြိုးစားနိုင်ပါတယ်နော်တင်ပါဗျာကျေးဇူးတင်ပါတယ်ဗျာဥတင်ပါတယ်ဗျာဆရာတို့ဗျာတပည့်တော်ရည်အေးပါဗျာမမဆရာတို့ဗျာယူတင်ပါတယ်ဗျာအဲ့ဟိုစားမယ်ဝင်လေထွက်လေရှုနေရင်းနဲ့ဗျာရှုနေရှုနေရင်းနဲ့တစ်ချိန်မှာလက်ခနဲ့ဖြစ်ပြီးတော့ဖြူပြီးတော့အဲ့လိုမျိုးဖြစ်သွားတယ်အဲအဲ့လိုမျိုးပါပဲလားဗျာ။ ဘာဘာလို့ဆက်ရှုရပါမလဲဗျာလူကတော့မကြီးဇက်ကလေးဖြစ်တာတော့အလင်းတွေပေါ်သွားတာမျိုးဒါမျိုးလေးတွေဖြစ်တာဆိုခဲ့တော့ဒါဖြစ်တတ်တဲ့သဘာဝပါဖြစ်တတ်တဲ့သဘာဝပဲအဲ့တော့ကိုကဘာလုပ်တော့ဒီချိန်မှာတော့အလင်းရောင်ကမခိုင်ပါသေးဘူးအလင်းရောင်ကမခိုင်ပါသေးတဲ့အတွက်ကြောင့်မိမိကဘာလုပ်ရတော့ဆိုတော့ဒီဝင်လေထွက်လေလေးကိုစူးစမ်းပြီးပြန်ပြန်မှတ်ရတယ်အဲအရင်ကြီးတော့လည်းမစိုးရိမ်နဲ့ဒါဖြစ်တတ်တဲ့သဘာဝရှိတယ်လို့ဒီလိုလေး ကိုယ်စိတ်ထဲမှာဆင်ရင်တာဆင်ရင်ပြီးတော့ဝင်တွက်လေးကိုမှတ်လို့ခုနလိုပေါ့ဖြက်ကလေးလင်းကလေးနဲ့ဖြစ်ဖြစ်သွားရင်အဲဝင်လေးတွက်လေးကိုပဲပြန်ပြန်ပြီးတော့အဲကြိုးစားပါလိမ့်မယ်ပြည့်ပြည့်နဲ့မြန်အကြွေဒီဝင်လေးတွက်လေးပေါ်မှာတတိတိငင်းလာရင်ခုနလိုပေါ့ဟိုအလင်းရောင်ဖြက်ကလေးမျိုးမဟုတ်တော့ဘဲနဲ့အချိန်ကြာကြာဟိုငင်းပြီးတော့ပေါ်လာပါလိမ့်မယ်နော်အဲ့တော့ဒါဖြစ်တတ်တဲ့သဘာဝဖြစ်တယ်ဘာမှဆိုရင်ကြောင်းကြမထားဘဲနဲ့ စိတ်အေးအေးချမ်းချမ်းနဲ့တီတီကြီးကြီးနဲ့ဝင်ကြွလိနေဖို့ပဲကြိုးစားပြီးတော့ပါနော်မမဖျားဦးတင်ပါရဖျားအဲ့အဖြူရောင်ကတိုင်းကိုတပည့်တော်တို့စပြီးတော့လုပ်မယ်ဆိုအဖြူရောင်ဆက်ကူကိုတပည့်တော်အချိန်ဘယ်လောက်ကြာကြာ ကြည့်ရမလဲဖေရနှစ်နာရီသုံးနာရီအဲ့လိုမျိုးအဲ့ဒါနည်းနည်းသိကျင်ပါတယ်ဖေရအော်ဟုတ်ပြီဒီမိတ်သူကဒါလို့ပွားများတဲ့အချိန်အောင်ကြာတာကြီးတဲ့အချိန်ကတော့အဲ့လောက်ကြီးကြာစရာမလိုဥမာဆိုကြပါစို့ဒီ1မိနစ်2မိနစ်လောက်ပေါ့စက္ကန့်ပိုင်း1မိနစ်2မိနစ်ဒါလို့ဆွဲအောင်ပေါ့ဒီဖြူအောင်ဝိုင်းကိုကလှုပ်တဲ့အချိန်တော့တခြားလှုပ်လှုပ်ပြီးအဲ့လောက်ကြည့်ကြည့်တဲ့အခါမှာတော့ခုခဏလေးကြည့်လိုက်ပေါ့ကြည့်ပြီးမျိုးလုံးမှိတ်ကြည့်တာအဲ့အာယုံလေးပြန်ယူလို့ရလားမရရင်ပြန်ကြည့်ကြည့်ပြီးမျိုးလုံးမှိတ်ကြည့်လိုက် မျက်လုံးမိတ်ကြည့်လို့ဒီစက္ကန့်ပိုင်းမိနစ်ပိုင်းအတွင်းမှာပဲပြန်မျက်လုံးပြန်မိတ်ကြည့်လို့အာယုံရတယ်ရတယ်ဆိုခက်ကြကြလေးယူကြည့်ရပြီဆိုရင်တော့ဟလာပြန်ပြီးတော့တရားထိုင်ပေါ့တရားထိုင်ပြီးလို့ရှိရင်ခုနဟိုကိုပရိကံအနေနဲ့သုရရကကမ္မဋ္ဌာန်းတို့စသည်အပြင်ပေါ့မိမိအာထုံနေကြကမ္မဋ္ဌာန်းလေးတော့ခဏအာထုံလိုက်စိတ်ကလေးငြိမ်ပြီးအနေပြင်းသွားရပြီဆိုတဲ့ကဘုရားကုံတော်မှာဆိုကြပါစို့ပွားများပြီးလို့ရပြီစိတ်ကငြိမ်ပြီးဆိုခုနစောစောကကိုကြည့်ခဲ့တဲ့အာယုံလေးပေါ့အဖြူလေးကိုပြန်အာယုံယူကြည့် အာယုံကြီးတို့ကိုသိဉာဏ်ထဲမှာထင်ရှားလာပြီဆိုရင်အဲ့ဒါလေးကိုပဲထောက်ရှောင်အဖြူအဖြူလို့ကိုဉာဏ်ထဲမှာထင်ရှားတဲ့အာယုံလေးပေါ်မှာပွားများနေဘာဝနာစိတ်ကအဖြူအဖြူအဖြူနဲ့ပွားများနေတဲ့ဒီကတိုင်းဝင်းနေနဲ့ပေါ်လာအဲ့တော့ဆိုလိုရင်းပြောချင်တာကမျက်လုံးနဲ့ဖွင့်ကြည့်ရမှာတော့ခဏပဲကိုဉာဏ်လေးထဲမှာဆွဲသွားအောင်လေကိုအသိဉာဏ်ထဲမှာဆွဲသွားအောင်လေခဏပဲကြည့်ရတယ်အဲကဲပြမဆွဲသေးရင်တော့လေကြာကြာလေးကြည့်ပေါ့လေကြာကြာဆိုတော့ဥမာ1မိနစ်လောက်2မိနစ်လောက်စာကြည့်မျက်လုံးလေးမိတ်ရန်အာယုံယူကြည့် မရသေးရင်ပြန်ဆိုင်ကြည့်အဲဖြူရောင်ဖြူအောင်လို့ပွားများပြီးမျက်လုံးလေးမိတ်ကြည့်ရပြီဆိုရင်အဲ့ဒါကြည့်စရာမလိုတော့ဘူးမျက်လုံးနဲ့နော်ဒီမှာဗျအဲ့ဒါဘလောက်ပွားများမှ ပထမဇန်ကိုရမလဲဗျများသောအဖြစ်အဲ့ဒါကတော့တက္ကမကြီးပြောလို့မရဘူးပြောလို့မရဘူးဆိုတာကအချို့ချို့သူတော်ကောင်းများမှာတော့အထူးသဖြင့်ပေါ့ဦးဇင်းတို့ဒီဘက်ကဟို တမာဒီလေးတဲ့ထိုက်တဲ့နဲ့အာနာပါနတို့နဲ့ဘာတို့နဲ့အောင်မြင်တဲ့သူတော်ကောင်းဖြစ်ခဲ့ရင်တော့သူအရှိကလည်းဘာဝနာအရှင်ဟုံကဖြစ်တဲ့အတွက်ကြောင့်ကတိုင်းဝင်းပေါ်တယ်ဆိုကတိုင်းဝင်းကိုစူးစိုက်နေရှူလိုက်လို့ရှိရင်ဒီတထိုင်နှစ်ထိုင်တွင်းမှာပဲဇန်ဆိုင်တယ်တထိုင်တစ်ထိုင်တွင်းမှာဒီတရက်တွင်းမှာပေါ့ဇန်ဆိုင်တယ်ဒါဇန်သမာဘတ်အထိရတယ်သို့တော့မစအားထုတ်တဲ့သူတော်ကောင်းဆိုရင်တော့ပြောလို့မရဘူးသူကတရားမျိုးလုံးနဲ့ကြည့်လို့တော့မြင်တယ်ကတိုင်းဝင်းနေတယ်ဒါပေမဲ့အာရုံပြန်ယူတယ် အာယုံပြန်ယူလို့ရှိလည်းပဲအာယုံအနေနဲ့တော့ခဏတော့ဒီကတိုင်းဝင်းကရဒါပေမဲ့အဲ့ကတိုင်းဝင်းကိုတချို့ဟိုဟိုတထန်တနာရီလုံးကိုမြင်းနေအောင်မနေကြိုးစားရတယ်အဲ့ကကြတော့ကတိုင်းဝင်းတော့တခါလေးရပါတယ်ဒါပေမဲ့ဟိုကြည်တင်တောက်ပါပြီးတော့နမိတ်အထိရောက်မလာတာမျိုးရှိတယ်သူတို့နမိတ်အထိပြိပကနမိတ်အထိရောက်လာပြန်တော့လေရက်စင်မျက်နှာဖြတ်နေအပိုင်းမှာတချို့ဆိုရင်အမှကြားနေတတ်ပြန်အဲ့တော့အဲ့လိုလေးတွေရှိတဲ့အခါကျတော့ဘလောက်ထိုင်ရမလဲဘလောက်တောက်ကြာကြာထိုင်ရမလဲဆိုတော့ပြောဖို့ခက်တယ် သို့တော့ဒီဘက်ကစံချိန်စံနှုန်းအနေနဲ့ဥပ္ပစရသမารိကောက်ရောက်လို့ပြိပကနိမိတ်လည်းရပြီရက်စင်မျက်နှာလည်းပြန့်သွားပြီအဲ့ချိန်မှာရှစ်တက်တက်ကိုဥစ္စသက်ရှုနိုင်ပြီဆိုတဲ့သူတော်ကောင်းတွေတော့ဦးဇင်းတို့ကအနည်းဆုံးပေါ့တနာရီခွဲသို့မဟုတ်စွမ်းနိုင်တော့နှစ်နာရီနှစ်နာရီခွဲလောက်စုဥစ္စသက်ရှုလို့ရပြီဆိုရင်တော့ဒါဇန်ကူးလို့ရတယ်သို့တော့အဲ့အစဉ်ရောက်ဖို့အတွက်မှာတော့ဘလောက်ဆိုတာဦးဇင်းတို့ပြောဖို့ခက်ပါလေစစချင်းသူတော်ကောင်းအတွက်ဆိုပို့ပြီးတော့ခက်တယ်သူကဟိုပြစ္ဆုတ်ပံဒီတပ်ပါရမြတ်တာမှု အတိတ်ကအကြောင်းလေးတွေကောင်းခဲ့မှုဒါလေးပေါ်မူတည်ပြီးတော့နေအမြန်ကွာပါတယ်နော်တင်ပါဗျာကျေးဇူးတင်ပါတယ်ဗျာမင်းတို့ဒီဆရာခက်တဲ့ရှင်းပြသွားတဲ့ထက်မှာပေါ့နော်မြေကတိုင်းရှုတဲ့ခါမှာဟိုအရင်တော့တော့တပည့်တော်ကနားလည်ထားတာကဟဲ့အတန်ကြီးကြားနေလို့စဉ်းစားကြည့်ရှင်အဲ့တန်တမဖျက် တပည့်တော်တို့ဒီမြေကပိုင်းရှုတဲ့အခါမှာဒီဖမောကရှင်တို့ပြသွားပါတယ်ခင်ဗျာလက္ခဏာကိုလည်းမရှုနဲ့အရာကိုလည်းမရှုနဲ့ပေါ့နော်ဒီပညာကိုပဲပညာကိုပဲရှုလို့ပြောသွားပါတယ်ခင်ဗျာအဲတပည့်တော်ကအရင်တော့ကနားလည်ထားတာကြတော့ဒီမြေကတိုင်းကိုရှုမယ်ဆိုရင်တပည့်တော်တို့ကမြေတိုင်းဝဲမြေကတိုင်းအဝဲလုပ်တဲ့ခါမှာလည်းမြေဟာဘယ်လိုအရာမျိုးရှိရမလဲအဲ့လိုဝါကျင့်ကျင့်ကလေးရှိရမယ်အဲ့လိုမျိုးဆိုတော့ အဲအရောက်ကတိုင်းနောက်တစ်ခုကလည်းဒီပထဝီပထဝီလို့မှတ်တယ်ဆိုတော့ဒီဓာတ်တွေနဲ့သွားရောနေတယ်ပေါ့နော်အဲ့ဒါလေးကိုဒီလိုနည်းနည်းလေးပြန်ရှင်းရှင်းတော့အောင်ပြန်ပြီးတော့ရှင်းပြပြီးတော့ဟောပါဗျာတော့ဒီလိုပေါ့တခါကြီးဒီအယောင်ဟိုမြေအနေနဲ့တော့ပေါ့ဒီအရုံရောင်ဆိုကနညီချင်းချင်းအယောင်ဒါကယူရတယ်ဒါပေမဲ့အယောင်ကနလို့ပေါ့အဲ့စာထဲမှာကိုသူမေးထားတယ်မေးထားတာဗာမေးထားအောင်ဆိုတော့အယောင်ကိုအယောင်အနေနဲ့မစင်ကျင်ရဘူးနောက်တော့ဓာတ်အနေနဲ့နှလုံးမသွင်းရဘူး နဝဏတော်ပစ္စဝကိတကိုအယောင်အနေနဲ့နှလုံးမစင်ကျင်နဲ့ဓာတ်အနေနဲ့အဲနှလုံးမသွင်းတဲ့နမနာတိကာတဘောလက္ခဏာတော်နာမနာတိကာတဘောနလက္ခဏာတော်မနာတိကာတဘောဓာတ်အနေနဲ့နှလုံးမသွင်းတယ်လို့ပြောတယ်အဲ့တော့ဓာတ်အနေနဲ့မာကျန်လေးအနေနဲ့နှလုံးမသွင်းရဘူးတွန့်တော့အယောင်နဲ့ကင်းပြီးတော့ဒီဟာကိုဦးဇင်းတို့ကဘာလို့မြေဆိုလဲဦးဇင်းတို့ကသိတယ်ခါကြီးမြေဆိုရင်သူထိုက်တဲ့နဲ့အယောင်တစ်ခုနဲ့အော်ဒါမြေလို့ဦးဇင်းတို့ဆိုတော့ အယောင်နဲ့ကင်းပြီးတော့တော့ဦးဇင်းတို့ကအာယုံယူဖို့ခက်တယ်ဒါကြောင့်မလို့လဲမြေကတိုင်းမှာခုနကဟိုနီချင်းချင်းမြေဆိုရင်ဒါတင့်တော်တယ်စသည်အပြင်ဒီလိုလဲပဲညွှန်ကြားထားတာပေါ့အဲ့တော့အယောင်နဲ့ကင်းပြီးတော့တော့ဒီအာယုံယူဖို့ခက်တယ်ဆိုတာမှန်တယ်သို့တော့တမန်ခုနဟိုဦးဇင်းတို့စာလေးတစ်ခုရှိတယ်ဒီဟိုလောကဟောဟာရအနေနဲ့သုံးနေဒီမြေဆိုတဲ့ပညာအပေါ်မှာပဲစိတ်ကိုတော့ထားရအစွန်လွင်ကအဲ့တော့ဗာပြန်ပြောတာတော့ဆိုတော့ဦးဇင်းတို့က ဟိုအယောင်ဘက်ကိုလုံးလုံးမနိုင်တယ်လို့ပြောတာဥပမာမြေဆိုရင်ဦးဇင်းတို့မျိုးလုံးထဲမှာတကယ်ကြီးဟိုလောလောဆယ်ပေါ့ခုနမြေဝင်းလေးတစ်ခုပေါ်လာပြီးထားပါတော့အဲ့မှာဦးဇင်းတို့မြေအနေနဲ့တိတယ်ဦးဇင်းတို့ဟိုမှတ်သားမှုလေးတစ်ခုရှိတယ်ဒါမဲ့အဲ့မှာတီးတဲ့မြေမပါဘဲနဲ့အယောင်ဆိုတာဒီတစ်ခုရှိအဲ့တော့ဦးဇင်းတို့ကအဲ့နေရာမှာဒီအယောင်ပေါ့အယောင်လို့ဆိုတဲ့ဒီဥမာဆိုကြပါလို့နီးချင်းချင်းဆိုလဲမှာအနီရောင်အနီရောင်နီညိုရောင်နီညိုရောင်နီညိုရောင်ဆိုတဲ့အဲ့အယောင်မျိုးကိုတွားပြီးတော့ မစင်ကျင်ရဘူးအရာနေနဲ့စင်ကျင်လိုက်လို့ရှိရင်ညညရောင်ညညရောင်နေနဲ့ပွားများလိုက်မယ်ဆိုရင်တော့ဒါအယောင်ကတိုင်းဘက်ကိုရောက်သွားအဲ့တော့တော်တော်အယောင်နဲ့ကင်းလို့မရတဲ့ဒီမြေကိုဒီပညာအတိုင်းပဲမြေမြေမြေနဲ့ပဲကိုယ့်ရဲ့မှတ်သားထားတဲ့ဒီဟိုတင်ညာနဲ့ပေါ့မြေမြေနေနဲ့ပဲပွားများရမယ်အဲ့လိုပြောတာအဲ့တော့အဲ့နေရာလေးကတော့ဟို तू ကဟိုကြောင်မလို့လဲစာကနည်းနည်းလေး तू ကပြန်ကုန်ပြီးမေးခွန်းထုတ်တာပေါ့ အယောင်တော့နှလုံးမစင်ညာဘူးပြောတယ်အယောင်နဲ့ကင်းပြီးတော့အာယုံကိုယူလို့ရမှာဆိုအယောင်နဲ့ကင်းလို့တော့ယူလို့မရဘူးစစားချင်းကိုကဒီစကုဝိညာဉ်နဲ့လည်းကြည်ထားတာဖြစ်တဲ့အတွက်ကြောင့်သို့တော့အဲ့ဒီဟိုအယောင်အနေနဲ့စင်ကြီးပြီးတော့ပွားများတာမျိုးမလုပ်ဘဲနဲ့ဒီပညာအနေနဲ့ပဲကိုကပွားများပါလို့တလူပြောတာတခါကြီးနားလည်လားတော့မသိဘူးနားမလည်လက်ထပ်မေးပေါ့နော်ဒီမှာနားလည်ပါပြီခင်ဗျနားလည်ပါပြီခင်ဗျနားလည်ပါပြီခင်ဗျ ဆရာတော်ဖះဒီပြီးတော့စွန်းစားကြည်နီးနေပါပြီလားဖះမိကုန်းတူလေးတကော5မိနစ်လောက်တော့ရာသေးတယ်ဟုတ်45ကိုကျွန်တော်ခောက်မှာကိုမိနစ်40ဟောဒီဒီပြီးတော့ကဒီအာနာပါနာနဲ့ပတ်သက်ပြီးတော့ဒီအခုအယောင်ကတိုင်းနဲ့ရှင်ပြီးတော့ဟိုစဉ်းစားကြည့်ပြီလို့ပါဖះဒီဖောက်ဆရာတော်ဖះဒီဆန်ဖရန်စစ္စကိုမှာလာပြီးတော့21ရက်သင်တန်းပြီးတော့အဲ့ဒီသင်တန်းပေးပြီးနောက်တစ်နေ့မှာဒီ အမေရိကန်လူမျိုးအဖြူတွေကိုအမေအဖေလောက်တဲ့တရက်လောက်ပါဗျာအဲ့ဒီလောက်တဲ့ကွဲမှာဒီအမေရိကန်တယောက်ကအဖြူတယောက်က ထမေးပါဗျာအရှင်ဖျားတဲ့သူနေကတိုင်းရှူတာတဲ့ချက်ချင်းအတမာရီရတယ်တဲ့ဘာဖြစ်လို့ဒီဒကာဒကမတွေကိုဒီနေကတိုင်းကိုမရှုခိုင်းရတာလဲတဲ့ဆိုတော့ဖောက်ဆရာတော်ကြီးကပြန်ဖြေပါတယ်ဗျာသူကမ္မထမ်းပြလာတာတဲ့ဒီအနှစ်40ကျော်ပြီတဲ့ အာနာပါနနဲ့ပဲတမာရိရတာများပါတယ်တဲ့ဒီဒီနေကတိုင်းတို့ဒီကတိုင်းနဲ့ရတာအမတန်နည်းပါတယ်ပေါ့နော်အဲအဲ့ဒါကြောင့်တပည့်တော်ကဟိုအချိန်ချင်းဟိုပါပေါ့နော်အဘိဓမ္မာသင်တန်းလေးမှာအပင်မှုပေမဲ့တကယ်လက်တွေ့မြေကတိုင်းတို့အယောင်ကတိုင်းတို့အမြေကြီးတုပ်ပြီးတော့ရှူတာတို့အဖြူရောင်တို့လက်တွေ့မှာမလုပ်ခဲ့မိပါဖေဟာအဲ့တော့ဒီအာနာပါနကမ္မထာနဲ့ဒီအဲ့ဒီကတိုင်းရှူတဲ့ဟာနဲ့ဟာ ဘလို့ကွာပါသလဲခင်ဗျာဒီဒီအခုလိုမြေကတိုင်းအယောင်ကတိုင်းဟာအာနာပါနာတဲ့ဟိုပဲဒီတမာတိပထမဇန်ရဖို့ကပုံမြန်ဆန်ပါသလားခင်ဗျာဘလို့သဘောရှိပါလဲအဲ့ဒါကတော့တကယ်ကြီးသူကခုနပြောသလိုပေါ့ဟိုပြောလို့မရဘူးပြောလို့မရဘူးဆိုတာကဟိုဟိုတယောက်နဲ့တယောက်ပေါ့ဟိုအခန့်ချင်းမတူဘူး ခံချင်းမတူဆိုအတိတ်ကအကြောင်းချင်းမတူပေါ့အမှစကြပါဆိုအာနာပါနကိုစီးပြတ်မှုများခဲ့တဲ့သူတော်ကောင်းဖြစ်ရင်တော့အာနာပါနနဲ့ကဟိုများများရနိုင်တယ်ပေါ့အာနာပါနနဲ့များများရနိုင်တယ်အာနာပါနနဲ့များများအောင်မြင်နိုင်တယ်ပေါ့အဲ့တော့အောင်မြင်တော့မှကျန်တဲ့သမထကမ္မထန်တွေသွားဒါလည်းအဆင်ပြေတယ်သို့တော့အကယ်၍မှချို့ကြတော့အာနာပါနမို့ခုနလိုပေါ့ဟိုကတိုင်းကိုပွားများအားထုတ်လို့ဇံရပြီမြမပြေရောက်သွား မြမပြည်ကနေမြမတက်တန်းကျွတို့ကမှဘောကလေးဆိုလူပြည်ပြန်ဆင်းလာတယ်သူတော်ကောင်းဖြစ်ခဲ့သူကကတိုင်းနဲ့သူကအနိစ္စဆုံးဖြစ်အဲ့ကဲအဲ့လိုသူတို့ရင်တော့အဲသူကဒါကတိုင်းကသူ့အတွက်များမှာပဲအဲ့တော့ဦးဇင်းတို့ဒါက internet ဇယိုက်ကိုကြည့်ပြီးတော့ကမ္မထမ်းပေးဖို့ဆိုတော့ဦးဇင်းတို့တာမန်ဒီတရားပြဆရာတွေရဲ့အရာလည်းမဟုတ်ဘူးပေါ့ဘုရားရှင်ရဲ့အရာသာဖြစ်တယ်သူ့အတွက်ကြောင့်တော့ဦးဇင်းတို့ကဒါနဲ့ပတ်သက်လို့တော့ပြောလို့မရဘူးသို့တော့ ဒါကြောင့်မလို့အာနာပါနနဲ့ဟိုကတိုင်းနဲ့ဘယ်တာကပို့ပြီးတော့မြန်ပါမလဲလို့မေးရင်ခုနပုဂ္ဂိုလ်မူတည်တယ်ဒါကြောင့်မလို့ယောဂီကတကယ်တော့ပွင့်လင်းဟိုပွင့်ယောဂီနဲ့ဆရာနဲ့ဒီဆရာနဲ့တပည့်ဒီဒီနေရာမှာဟိုတကယ်ကိုပဲပုံမှန်လင်းရှိဖို့လိုတယ်ဟိုသင်တို့ဆရာပိုင်းကတော့အခုပေါ့ဖောင်းဆရာတော်မိန်တယ်လို့ပေါ့ဒါအာနာပါနနဲ့ဆရာတော်ရဲ့အတွေ့အကြုံရအများတယ်ဆိုတော့ဆရာတော်ကတော့အာနာပါနကိုဥတည်ပြီးစသင်ပေးတာဖြစ်ပေမဲ့အကယ်၍ရောက်လာတဲ့သူတော်ကောင်းကအကယ်၍မြန် ဆရာတော်ကြီးတပည့်တော်ကတော့ကတိုင်းလေးကိုအားထုတ်ခြင်းနဲ့ဘလို့ဘယ်ကမ္မဋ္ဌာန်းတွေသင်လို့ရလဲဗျာအရင်မေးမေးပြီးတော့အာဒါတွေဒါတွေသင်လို့ရတယ်ဟိုမှာကတိုင်းဆိုလဲ10ပါးလုံးသင်လို့ရတယ်တမထပိုင်းမှာဆိုခဲ့ရင်တပည့်တော်ဘယ်ကတိုင်းလေးစခြင်းပါတယ်ဆိုခဲ့ရင်တော့ဒါဦးဇင်းတို့ကပေးတယ်အဲ့လိုမဟုတ်ရင်တော့အများစုပေါ့အများစုနဲ့အဆင်ပြေတယ်ဆိုတာမျိုးကိုဟိုရွေးချယ်ပြီးတော့ဒါအနာပါနာကိုစပေးတယ်ဆိုတာကဒါကအများစုနဲ့တင့်တော်တာကိုပြောတာဘာဖြစ်လို့တော့ကိုယ်တိုင်မသိနိုင်ဘူးဥပမာဆိုရပါတော့ဒကာကြီးလာတယ်အာဒကာကြီးကတော့ကတိုင်းနဲ့ဟိကတိုင်းတော်မှပဲအဖြူနဲ့ဟိ ရဲ့အာနောက်တစ်ယောက်လာတဲ့နောက်တစ်ယောက်ကတော့ဟာအာနာပါနာဟိဆိုတာမျိုးမှဒီဦးဇင်းတို့တရားပြရတဲ့ဆရာတွေဘက်ကမသိနိုင်တာအဲ့တော့ဦးဇင်းတို့ပြောဖို့ခက်ပါတယ်အဲ့တော့အာထုတ်ကြည်အသိတော်တဲ့ကမ္မထံဟိုယူပေါ့သို့တော်ဦးဇင်းဒါကတော့ကိုယ့်ဘက်ကိုပြောတာပါစာထဲမှာမပါပါဘူးဦးဇင်းပြောချင်တာတွေတခုရှိတယ်အဲ့ဒါဘာလဲဆိုတော့အကယ်၍မြန်ဦးဇင်းတို့ကပေါ့ ဟိုမကြသေးတဲ့အတိတ်ဘဝကလည်းလူဘဝအနေနဲ့ပထမအတိတ်ဒုတိယအတိတ်တတိယအတိတ်တော့ကိုလူဘဝကနေပြီးဒီလူဘဝလူဘဝကိုပြန်ပြန်ကူးခဲ့တယ်ဆိုရင်မှန်မှန်ကြည့်ပေါ့တခါကြီးဦးဇင်းတို့ဟိုဗုဒ္ဓဘာသာထွန်းကားတဲ့ဗမာပြည်အနေနဲ့ရှေ့ရှေ့တခါကြီးတို့ဦးဇင်းတို့မမိလိုက်တဲ့ခေတ်ပေါ့တနည်းအားဖြင့်ဟိုရှေ့ဟိုလူကြီးတွေပေါ့တခါကြီးတို့ရဲ့ဟိုမိဘတွေဆရာသမားတွေခေတ်လောက်ကဟိုတရားတွေဘာတွေအားထုတ်ခဲ့ဗာကမ္မဋ္ဌာန်းကိုအားထုတ်တာများလဲဆိုရင်ကတိုင်းတွေထဲဆိုင်တော့အာနာပါနာကိုအခြေခံတဲ့ သင်္နီးတွေကပို့ပြီးတော့တွင်ကျဲခဲ့ဗမာပြည်အနေထားနဲ့အဲ့တော့အဲ့လိုတွင်ကျဲခဲ့တဲ့အတွက်ကြောင့်အဲ့လိုပုံကိုယ်တွေကလူပြည်ကိုဟိုပြန်ရောက်လာတယ်ပေါ့ဒီကုသိုလ်အရှိန်ဝါတွေကြောင့်ပေါ့အဲရောက်လာလို့ရှိရင်တော့ထိုသူတော်ကောင်းတွေအတွက်တော့အာနာပါနတိအသင့်တော်ဆုံးပို့ပြီးတော့မဖြစ်နိုင်ဘူးလားဒါဥစဉ်စဉ်းစားတာပါအဲ့တော့ဒါကြောင့်မလို့ဟိုအခုဥစဉ်တို့ဒီယောဂီတွေဆိုလဲတင်တဲ့အခါမှာတော့ဟုတ်ပါတယ်အာနာပါနာလေးကနေစတက်သွားကတိုင်းတွေကိုရောက်ရင်အောင်မြင်ကြပါတယ်တိုးတော့ကတိုင်းကိုစပြီးတော့စတာချင်းကတိုင်းကိုစပြီးအာထုတ်တဲ့သူတော်ကောင်းကတော့မရှိဘူးမဟုတ်ဘူးနေတယ် အာနာပါနာကိုပို့ပြီးတော့နှစ်သက်တဲ့သူတော်ကောင်းလည်းများတယ်ဒါကတော့ခုနပြောသလိုအတိတ်ကအကြောင်းလည်းပါသလိုပြစ္ဆုတ်ပံမှာလည်းဟိုအာနာပါနာအကြောင်းကိုများများနာဘူးတယ်ဘယ်ပဲကမ္မထန်တိုက်ပဲသွားသွားအာနာပါနာကစတာများတယ်ဆိုတော့ဒီတရားနာယုံပဲနာရင်ပဲဖြစ်ဖြစ်အတော့ရင်ပဲဖြစ်ဖြစ်အာနာပါနာနဲ့ပို့ပြီးတော့ဟိုကြည့်တွေ့မှုများနေတယ်များနေတဲ့အတွက်ကြောင့်သူတော်ကောင်းတွေရဲ့စိတ်တဏ္ဍာမှာလည်းဒီဟိုအာနာပါနာကပို့ပြီးတော့ဟိုအာယုံပူကြရောက်တာပေါ့နော်ဒီလိုလေးရှိတယ် အဲဒါကြောင့်မို့လို့အတိတ်ကပါရမီတွေရှိခဲ့တဲ့သူတော်ကောင်းတွေကလွင်ရေပုံရကတော့ယနေ့မျက်မှောက်ခင်မှာအာနာပါနာလေးကစတဲ့သူတော်ကောင်းများတယ်လို့ဒီလိုမျိုးကိုဟိုရည်ညွှန်းပြီးဆရာတော်ကလည်းဖြေတာလို့ဦးဇင်းတို့ပါတယ်အဲတို့အတွက်ကြောင့်ဦးဇင်းတို့အနေနဲ့လည်းဘေကမထန်ဒီတင့်တော်တယ်လို့မသိတဲ့အတွက်ကြောင့်ယောဂီနဲ့တပည့်နဲ့ဆရာဒီဒီနေရာမှာဆရာနဲ့တပည့်ကတကယ်ကိုထဲထဲဝင်ဝင်နဲ့ပုံမှန်လင်းလင်းနဲ့တိုင်ပင်ညီညွတ်ပြီးတွားရင်တော့ဒါယောဂီတွေအတွက်ပို့ပြီးတော့အောင်မြင်ပေါက်မြောက်နိုင်ပါ အဲရှင်းပါပြီခင်ဗျာကျေးဇူးတင်ပါခင်ဗျာဥတင်ပါခင်ဗျာ